ရာခြင်းရဲ့ကြောင်းအင်္ဂါ၅ပါးတနည်းအားဖြင့်တရားအထုတ်သူမှာပြည့်စုံရမယ်ကြောင်းအင်္ဂါ၅ပါးဒီကြောင်းအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ယောဂီပုဂ္ဂိုလ်ဟာတာယံမနုဒိဋ္ဌောပါတောဝိသေသံအဓိကမိတ်တတိပါတံမနုဒိဋ္ဌောတာယံဝိသေသံအဓိကမိတ်တတိ ညနေကျအချိန်ကာကာလမှာအာထုပ်ပုံအာထုပ်ဤတရားနာယူပြီးတော့ညအချိန်မှာတရားရအာထုပ်နန္ဒိခင်းအချိန်မှာတရားရနိုင်တယ်နန္ဒိခင်းအချိန်မှာတရားရအာထုပ်ပုံအာထုပ်ဤတရားရနာယူလို့နေတိုင်းကအာထုပ် အဲ့ဒီပုဂ္ဂိုလ်ဟာဉာဏ်နဲ့ပိုင်းမှာတရားရနိုင်လေတရားအရာနှေးတာကဉာဏ်လားဉာဏ်အဲ့ဒီတရားဉာဏ်ဉာဏ်ရဖို့အတွက်တရားအထုတ်သူမှာပြည့်စုံရမယ်အင်္ဂါဘယ်နှပါလဲ၅ပါးအဲ့ဒီ၅ပါးရဲ့နံပါတ်၁အနည်းအားဖြင့်တတ်တော်ဟောတည် သရတရားနဲ့ပြည့်စုံရမယ်။အဲဒီမှာဘုရားတရားသံဃာယရဏသုံးပါးပေါ်မှာယုံကြည်မှုဆိုတဲ့အတိုင်းအဲဒီသရတရားပြည့်စုံမှုရည်ဖြစ်တယ်။ဒီသရဆိုတဲ့နေရာမှာလည်းပဲဘုန်းကြီးတို့ယောဂီများသရ၄မျိုးရှိပါတယ်။ပဒနာသဒ္ဒါဟောကပ္ပနာသဒ္ဒါ အာဂမတရားအဓိကမတရားလို့တရားတရား၄မျိုးဘယ်နှမျိုးလဲ၄မျိုးပတဏတရားဆိုတာကတော့မိယုကနာယုံကြည်မှုတရားကိုပတဏတရားလို့ခေါ်တယ်မိဘကဗုဒ္ဓဘာသာမို့သာသမီတွေကလည်းဗုဒ္ဓဘာသာဒါမှဗုဒ္ဓဘာသာအကြောင်းကိုဒီလေးနဲ့နဲ့ပါတခုမှမသိဘူး မိမကဘုရားဘာသာမဟုတ်တာကိုလည်းဘုရားဘာသာအဲဒီမှာဘုရားရဲ့အကြောင်းလည်းဘာမှမသိတရားအကြောင်းလည်းဘာမှမသိသံဃာအကြောင်းလည်းဘာမှမသိအဲဒီလိုတရားတရားမျိုးဆိုတာပြောကောင်းတဲ့ပုဂ္ဂိုလ်မျိုးနဲ့တွေ့သွားရင်ဉာဏ်ဉာဏ်ပြည့်စည်လွယ်တယ်အပြောဆိုကောင်းတဲ့ပုဂ္ဂိုလ်ကပြောဆိုသွားရင်ဉာဏ်ဉာဏ်ကြီးပြည့်စည်လွယ် ဓမ္မယုဂနာတတံကိုယ်တိုင်တွေ့နေအားဖြင့်ယုံကြည်တဲ့တရားမဟုတ်မိယုဂနာမိဘဗုဒ္ဓဘာသာမဟုတ်ဘူးလေဗုဒ္ဓဘာသာဘုပ္ပတိဗုဒ္ဓအကြောင်းဖြစ်တာကြောင့်ကိုဗုဒ္ဓဘာသာရဲ့အကြောင်းအရာတွေပါမသိအဲ့ဒီပုဂ္ဂိုလ်မျိုးဟာတရားတရားပြည့်စည်လို့နောက်ဩဒပနတ္တာ ဩကပနတရားဆိုတာကတော့သူကဒီပတဏတရားချက်တော်ဆင့်မြင့်လာယုံနာဖြစ်ဖြစ်ကလေးကိုကောင်းကောင်းသိမြင်ပြီးတော့ယုံကြည်တယ်ယုံနာဖြစ်ဖြစ်ကလေးတွေကိုသိမြင်ပြီးတော့လာတဲ့တရားမျိုးဆိုတော့ဒီတရားတရားလေးကတော့ပတဏတရားချက်တော်ပို့ပြီးတော့ အဆင့်မြင့်တဲ့တရားသို့တော်လည်းပဲသူလည်းပဲမခံနိုင်ဘူးဘာကြောင့်လဲဆိုတော့ပစ္စည်းဥစ္စာနဲ့ခြားရောင်းမယ်တို့မို့မိမိကိုအာနာနဲ့ဒီတရားတရားကိုအာနာရှင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးကဖြစ်စည်းမယ်ဆိုရင်လည်းမိမိအသက်ကိုသတ်မယ်မိမိဥစ္စာကိုဖြစ်စည်းမယ်စသည်ဖြင့်အဲ့ဒီလိုချင်းချောင်းလိုက်မယ်ဆိုရင်ဒီတရားတရားလည်းဖြစ်စည်းနိုင်တာ သူလည်းပဲခိုင်နေကြီးမဟုတ်ဘူးဩတပနာတ္တနောက်အာဂမတ္တအာဂမတ္တကတော့ခိုင်နေတဲ့တရားပါပဲဘလောင်းတော်များရဲ့တရားဘုန်းကြီးတို့ဘုရားတော်တော်များမှာဖြစ်ပေါ်နေတဲ့ရရှိနေတဲ့တရားတရားဘာနဲ့ဖြစ်ဖြစ်ဖြစ်လို့ရသေးလားမရဘူး ခိုင်မြဲသွားအဲဒီလိုအလောင်းတော်တို့ရဲ့တရားတရားမျိုးကြတော့အာဂမတရားလို့ခေါ်တယ်။ဘာမှဖြစ်လို့မရတော့သိခိုင်နေတော့။နောက်အဓိကမတရားအဓိကမတရားဆိုတာကတော့အရိယာပုဂ္ဂိုလ်ရဲ့တရား။သောတပတိဉာဏ်ပူညာရသွားပြီ။သောတပတိဉာဏ်ပုဂ္ဂိုလ်ကြီးဖြစ်သွားပြီဆိုရင် အဲ့ဒီပုဂ္ဂိုလ်ရဲ့တရားတရားရောဖြစ်လို့ရသေးလားမရဘူးဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်အချိန်ခါကာလတော်မှာအကြောင်းအရာလေးတွေပြန်ပြီးတော့ရှင်းရှင်းကြည့်ပေါ့အဲဒီမှာတရားရသွားပြီးတဲ့ပုဂ္ဂိုလ်ဟာဘာနဲ့မှဖြစ်လို့မရဘသူဖြစ်လို့မှမပြတ်တော့ဘူးတရားမိမိကိုပစ္စည်းဥစ္စာနဲ့လာရှားရောင်းပြေဆောင်ဖြစ်လည်းမပြတ်ဘူး အဲမိမိရဲ့လက်နဲ့နဲ့ချင်းချောက်ပြီးဖြစ်နေမပြည့်ဘူးယာရုဂုံပင်ကြီးပြီးနေဆိုပြီးတော့ဖြစ်နေမပြည့်တော့အဲဒီတရားတရားမျိုးကတော့ပฏิကမတရားဒါအရိယာပုဂ္ဂိုလ်ရဲ့တရားပေါ့တရားတွေ့သွားပြီတရားတွေရသွားပြီဟုတ်ကဲ့အပင်လေးပါလွတ်နိုင်တော့တယ်သောတပန်ပုဂ္ဂိုလ်ဖြစ်သွားပြီဆိုရင်ဒီပုဂ္ဂိုလ်ရဲ့တရား ဖြစ်လို့ပြက်ပါအောင်မလားပြက်လို့မပြက်တော့ဒီပုဂ္ဂိုလ်ပြက်လို့မှကိုမပြက်ပါဘူးကြီးမြတ်စွာဘုရားလက်ထက်တော်ရှိကကဏ္ဍတုန်းကအဲဒီမှာသူတော်ဘာရဲ့အိမ်မှာတောင်းစားနေရတယ်တောင်းစားအဲဒီပုဂ္ဂိုလ်ကယောဂဝေဒနာတွေဆိုတာမိဘက

ချို့မွေးကင်းစားလေးတွေကတော်တော်ကိုကြောက်ကြရကောင်းတယ်ဘဝမှာအကုသိုလ်ကြီးလိုက်တာအခုလည်းပဲဒီပုဂ္ဂိုလ်ဟာအကုသိုလ်အကြီးရောသူအတိတ်ကလည်းမကောင်းတာတွေတော်သူ့ရဲ့လားသူ့ရဲ့အတိတ်ကြောင့်လေးပြန်ကြည့်ရင်လည်းသူကတော်ဆိုးရတဲ့ပုဂ္ဂိုလ်အဲလိုဆိုတော့ဒီဘဝမှာရုပ်ရှင်အင်္ဂါနေအချင်းလည်းမလားမပါခြေတို့လက်တို့ခြေပြလက်ပြနေရွက်ပြနှာခေါင်းပြ နှကန်းတက်ဆိုတာလိုပဲအကုန်လုံးကဘာတစ်ခုမှကိုကြည့်ပြီးတော့မကောင်းညံ့ညံ့ယောဂါတွေကယောဂါဘိုးတွေကလည်းအာကြိုက်တော့သူတစ်ပါးတည်ရေးပြက်တော့ဟောဟင့်နေရတဲ့ပုဂ္ဂိုလ်ပဲသူအမလီလူလေးပဲအမလီရပြန်ဒါသူ့ရဲ့ယောဂဝိရရောခိုက်တဲ့အခါကျဟိုကုန်ဒီကုန်နဲ့ကုန်နေရဘဝနဲ့ကိုယ်တရားနဲ့ကိုယ်လက်နဲ့ကိုယ်လို့မရတော့တခါ အနန္တရှိတဲ့သစ်ပင်နဲ့ပဲမဲ့ဒီကလည်းပွက်နေရတာအဲဒီလိုကိုမြင်ရတဲ့ပုဂ္ဂိုလ်ဆိုတော့မိဘနှစ်ပါးသူ့ရဲ့အတိတ်ကဘလောက်ဆိုးနေလဲသူပြိတ္တန်ကြီးရလာတဲ့အချိန်ကစပြီးမိဘနှစ်ပါးတောင်းစားတဲ့တောင်းစားမျိုးမှာတော့ဖြစ်နေတယ်အဲဒီဘယ်အိမ်မှတောင်းစားလို့မရဘူးအမေပါလာလို့ရှိရင်ရှားအိမ်တွေသွားတောင်းမရအောင်အဲဒါဖေးတယောက်ချင်းလက်ပါတောင်းပြီးကျွေးရတယ် ဒါတော့အကုသိုလ်ဆိုရယ်အတိတ်ကလူခဲ့တန်းခဲ့တာလားမလူခဲ့မတန်းခဲ့တာလားမလူခဲ့မတန်းခဲ့တာအလူကလာလို့ရှိရင်သူ့မှာစိတ်ဆင်းရဲကိုဆင်းရဲစိတ်မချမ်းမသာအဲ့လိုပုဂ္ဂိုလ်မျိုးဒါကြောင့်သူလာတော့လေသူ့ဒီမှာသူ့ရဲ့ကိုယ်ဝန်တရေသားလေးနဲ့ပါလာတဲ့အမေလာတောင်းတာတောင်းရအောင်သူပါတာအဖေတယောက်တည်းတောင်းပြီးတော့ဒီကနေ့ခွဲချမ်းပြီးစား မွေးလာတယ်လို့လည်းဒီတိုင်းပဲဒီကလေးလေးကြီးလာရင်ဘယ်နေရာမှတောင်းလို့မရတော့အဲဒီလိုသူ့ရဲ့အတိတ်ကံကဆိုးတာဘာတစ်ခုမှမလုပ်ခဲ့မတမ်းခဲ့တဲ့အခါကာလကြတော့ဘသူကမှသူ့မြင်တဲ့ဟာဖေးကြည့်ကြွေးကြည့်တဲ့စိတ်ကြီးရှိသေးရလားမရှိတော့ဘူးအဲဒီလိုနဲ့နောက်ဆုံးကြတော့မိဘများကသူ့သွားနိုင်လာနိုင် ဖြစ်ပြီဆိုတဲ့သက္ကနာကြတော့သူ့ခြေတော်လေးနဲ့သူသွားနိုင်တဲ့အချိန်ကြီးကြတော့သူ့လက်ထဲခွက်ကလေးတစ်ခွက်ထည့်ပြီးတော့ထားတယ်။တခြားအိမ်တွေကိုသွားတောင်းခိုင်းပြီးတော့သူတို့ကထွက်ပြေးကြတယ်ဒီမှာတော့။သူတယောက်တည်းအဲဒီလိုနဲ့လက်ပတ်ပြီးတော့တောင်းစားနေရတယ်။သူတော်ဘာတွေညံ့ညံ့မှာအေးအေးပြည့်စည်တဲ့အတွက်ကြောင့်သူ့ရဲ့အမိကလည်းပဲတုပ္ပဗုဒ္ဓလို့ခေါ်တယ်သူကဗုဒ္ဓ။ အဲ့ဒီသုဘဗုဒ္ဓဟာဒီလိုနဲ့လက်ပတ်တောင်းစားရင်ဒီနေ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဉာဏ်တော်ရမှာသုဘဗုဒ္ဓတရားရမယ်အရေးကိုမြင်တော်မူတယ်မြင်တော်မူတဲ့အတွက်ကြောင့်မြတ်စွာဘုရားသူလာမဲ့လမ်းတရားဟောတဲ့ပြည်ကြီးကျင့်ပါတော်မူပါတယ်မြတ်စွာဘုရားတရားဟောမယ်အဲ့မှာပြိတ္တတွေသူ့လူယုံယုံနဲ့ပေါ့အဲ့ဒီအချိန်မှာဟောဒီသုဘဗုဒ္ဓကလည်းပဲမနဲ့လင်းတဲ့အတွက်ကြောင့်ခွဆွဲတဝေးတစ်ချောင်းကိုင်း အဲဒီမှာခြေတော်တီကလည်းပြက်နေတာဆိုတော့သွားရလာတဲ့အခါတွန်းနေတွန်းနေပုံညာကိုယ့်အကူသာအာယုံနဲ့ကမြင်အောင်သာကြည့်ပြီးတော့ကိုယ်ကလေးကိုင်းတွန်းနေတွန်းနေနဲ့တခါတည်းဒုချောင်းလေးနဲ့သွားနေတယ်အဲဒီမှာလူတွေမြင်တဲ့အခါကျတော့ဟိုနေရာတော့လူဝဲကြီးဖြစ်နေတယ်ငါတော့ဒီကနေ့အတွက်ကတော့ငါတော့ဝါဝလေးလေးကောင်းကောင်းမမစားတော့ပါလေဆိုပြီးတော့ ဝမ်းမြောက်ဝမ်းသာသွားတဲ့အခါကျတော့အဲ့ဒီနဲ့ရောက်တော့အလှပွဲတော့အလှပွဲပဲဘုန်းကြီးတို့ယောဂီများတခြားအလှပွဲလားတရားအလှပွဲလားတရားအလှပွဲဘုရားရှင်ရဲ့တရားအလှပွဲရင်းနဲ့တော့ပြီးကြုံလာဒီကံမှာသုဘဘုရားဟောမြတ်စွာဘုရားရှင်တို့တရားဆိုတာအင်မတန်နာရခဲ့တယ် ငါတို့အောက်တန်းစားလူကြသူကြမဝင်နိုင်တဲ့ပုဂ္ဂိုလ်တယောက်အတွက်ပို့ပြီးတော့ခက်ခဲသေးတယ်။အခုလိုကြုံတောင်းကြုံပဲဘုရားရှင်ရဲ့တရားပွဲကြီးကြုံလို့ငါတရားနာမယ်ဒီနေ့မနေ့ဘာမှမစားရနိုင်တဲ့နေ့တော့မတရားနာမယ်ဆိုပြီးတော့အဲ့ဒီလူရဲ့အသွင်အပြားပေါ့ဗျာလူတွေကြားတဲ့လေပဲသွားလို့ရရလား သူ့သွားတော့နေရသူ့မှာယောဂါတွေနဲ့အစဉ်တန်းနေကြတယ်ကိုယ့်ရဲ့မိကြရဲ့အစဉ်တန်းမရှိသလောက်တော့အဲလိုတောင်းစားနေရတဲ့ဘဝဆိုတော့အဲဒီမှာလူတွေရဲ့အစွန်ကြားနောက်ဆုံးကနေပြီးတော့အဲဒီမှာမြတ်စွာဘုရားဟောတဲ့တရားကိုနားဘုရားရှင်ကိုရောင်ကြီးကလည်းပဲအဲဒီမှာဒါနကထာသီလကထာတက်ကကထာမေကကထာကမ္မနာအာရိနဝကထာစသည် ဒေသနာကိုအစဉ်အတိုင်းရသော်တရားဟောအဲဒီခါကလည်းမှာသုပ္ပဗုဒ္ဓကလည်းပဲမြတ်စွာဘုရားဟောတဲ့တရားကိုနားကနေနာခန္ဓာဉာဏ်သွင်းပြီးတော့နှလုံးသွင်းအဲဒီလိုနှလုံးသွင်းရှုမှတ်ရင်းနဲ့ပဲတရားနာမြတ်စွာဘုရားဟောတဲ့တရားဒေသနာတော်လည်းသုံးအဲဒီမှာသုပ္ပဗုဒ္ဓဟာသောတပတ္တိမဉ္ဇဏ်ပူညာဆိုင်ပြီးသောတာပန်အရိယာပုဂ္ဂိုလ်ဖြစ်သွားတယ် အဲဒီလိုသောတပန်ဖြစ်သွားတော့တရားသဘောကြီးသဘောပေါက်သလားသဘောမပေါက်ဘူးလားတရားသဘောတွေကိုနားလည်သွားအဲဒီမှာယုတ်သဘောနံသဘောကိုအကုန်လုံးသိသွားတယ်ယုတ်နံတရားတွေမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတဲ့သဘောတွေကိုကောင်းကောင်းကြီးဉာဏ်သက်ဝင်သွားတဲ့အခါကျတော့တရားတွေတွေ့လာတဲ့အခါမြတ်စွာဘုရားကိုသူတွေ့တဲ့တရားရှောက်ချင်သလားမရှောက်ချင်ဘူးလား ခုဘုန်းကြီးတို့ယောဂီများတရားလျှောက်ဖို့ခေါ်ရင်ဆိုရင်မကြားသလိုလိုကြားသလိုလိုအမှတ်ကောင်းနေတာတို့တို့ဘုဘက်လက်တော်လိုက်ဒီဘက်လက်တော်လိုက်တကယ်ဆိုရင်တဲ့တယ်ဆိုခေါ်လိုက်ပြီဆိုမှတော့လာဖို့ပဲမဟုတ်သေးဘူးဒီကနေ့တစ်ဖက်ကိုလှည့်ပြီးသွားလိုက်တယ်လက်ပတ်ပြီးတော့ဒီကနေ့နောက်ဆုံးကထိုင်ပြီဆိုတော့လည်းဝေးကြီးကနောက်ဆုံးကထိုင်ရတယ်ဟောတရားမလျှောက်အောင်ပါလို့ပဲလျှောက်အောင်ပါအဲ့ဒါမဟုတ်သေးဘူးသူများနောက်ဆုံးက သူလျှောက်တာလည်းမကြားသေးဘူးသူလျှောက်တာမကြားသေးရှင်တာအဓိကတော့သူလိန်တာမကြားသေးရှင်တာနဲ့ထူပါတယ်မသိသေးရှင်တာနဲ့ထူပါတယ်ဘာပဲဖြစ်ဖြစ်တရားလျှောက်တယ်ဆိုတာကိုယ်ဖြစ်တာကိုယ်သိတာလျှောက်တာမဖြစ်တာလျှောက်ရမှာလားဖြစ်တာလျှောက်ရမှာလားသိတာလျှောက်ရမှာလားမသိတာလျှောက်ရမှာလားဒါပဲဘာမှပြောကြရမလို့ဘာမှရှားကြရမလို့ ဒီနေ့တကယ်တော့မှမကောင်းဘူးရှိမှလို့မကောင်းဘူးခင်ဗျာဘုရားမေးတယ်ဘာဖြစ်လို့မကောင်းလဲအဲ့ကဖြစ်ရုံပဲဒီလိုဝေဒနာကြီးတက်လိုက်တာဗျာဓမ္မဘုရားဒီလိုစိတ်ကြီးချွတ်လိုက်တာဗျာဖြေလို့မရဒီမှာအမေးကြီးလာရင်ဟောအဲ့လိုဆိုရင်ဒီလိုရှိမှရတယ်ဒီလိုလေးကြောင်းပြီးရှိမှလေခံရှိမှလို့စိတ်ကြီးအထွေများရင်ဓမ္မမဟုတ်ရင် အမှတ်ပဲတွေတိုးတိုးတိုးတိုးပြီးတော့မှတ်ကြည့်ဒီလိုမှန်ဒီလိုမှန်ဒီလိုမှန်မှန်တယ်ဗျာတပီတော့မှတ်လို့မရဘူးစိတ်တွေကပြတ်လိုက်တာကဲဒီလိုဆိုရင်စိတ်တွေစိတ်ကြံ့နေရင်ဒီလိုမရှိမှပြန်တဲ့ခုံတော်လေးပြောင်းပြီးကြွားကြည့်ဟောဘုန်းကြီးယောဂီရဲ့အခြေအနေလေးကိုကြည့်ပြီးတော့ဘုန်းကြီးရှုမှတ်မှုလေးဒီတိုင်းပဲရှုမှတ်ခံရမှာလားပြောင်းပြရမှာအမှန်တကယ်ကြီးပြောင်းပြမှာပေါ့ ယောဂီရဲ့ရှင်နေယောဂီရဲ့အကျိုးကိုကြည့်ပြီးတော့ဒီမှာဆရာသမားကပြောင်းပေးသွားတာပြုပြင်ပေးသွားတာဒီပုဂ္ဂိုလ်အထိုင်နဲ့မဖြစ်ဘူးထင်ရင်ဆရာကလေးနဲ့ပြောင်းပြီးရှုမှတ်ခဲ့တယ်။ရမ်းမှတ်ကလေးနဲ့မဖြစ်ဘူးထင်ရင်ဈဉ္ညာမှတ်ကလေးနဲ့ရှုမှတ်ခဲ့တယ်။ဒီလိုမှမဟုတ်ဘူးယောဂီပုဂ္ဂိုလ်ကအောက်မှာထိုင်လို့မရတဲ့ပုဂ္ဂိုလ်ဆိုရင်အိုးခုံလေးပေါ်ထိုင်ပြီးတော့ရှုမှတ်ခဲ့ရတယ်။အမျိုးဆိုသူ့ရဲ့ဣရိယာပုလေးတွေကိုဒီဣရိယာပုနဲ့မရရင်ဟိုဣရိယာပုနဲ့ဟိုဣရိယာပုနဲ့မရရင်ဟိုဣရိယာပုနဲ့ရသော်ဘုရားကဣရိယာပုတစ်ပါးတည်းဟောခဲ့တာက၄ပါးဟောခဲ့တာ။ ကဲအဲ့ဒီ၄ပါးရဲ့ကတပါးနဲ့ရှုမှတ်ခိုင်းတာလား၄ပါးလုံးရှုမှတ်ရမှာ၄ပါးသလုံးဘာနဲ့ရှုရှုရှုလို့ရဘယ်ဣရိယာပုနဲ့ရှုရှုရှုလို့ရအဲ့တော့ကိုယ်ကယောဂီပုဂ္ဂိုလ်ကထိုင်စိတ်တည်ငြိမ်မှုသမာဓိနဲ့ဖြစ်ဖို့ပဲလေဒါကြောင့်မို့ဒီနည်းမဖြစ်တာတွေကိုတွေ့တော်ပြီးတော့ရှောက်ကြရမလိုပါဘူးသူများပြောပါရဲ့ရှေ့ကပုဂ္ဂိုလ်ကြီးပြောတယ်သို့မဟုတ်မိမိအဆောင်မှာတချို့ကလည်းလဲတယ် တချို့ကလည်းလေတယ်ယောဂီဟောင်းနေဆိုရင်ယောဂီဟောင်းဆိုတဲကတ်ကိုစားမဲ့သားလေးတောင်မှအမေကြီးညိုလို့လိုလိုပါလိုလိုနဲ့သွားသွားပြီးတော့အဲ့ဒီမှာယောဂီဟောင်းကိုသွားသွားပြီးတော့ခံတယ်။စားစရာလေးသွားပြီးကျွေးတော့ကြံကြတော့ဖြော်ရည်လေးသွားတိုက်။ပြောကြပါတော့ဒီနေ့တရားမှတ်ရတာဘယ်လိုပဲဟိုကသင်္นานတက်တာရှူရှင်ရှူရှင်။ဟိုကရှော့ပုံလေးပြင်အောင်မဟုတ်ဘူးလား။ ဟိုကနေအဲ့လိုဖြစ်တယ်မို့လားရှောက်နိုင်ပြီဒီလိုရှောက်ပြီဟိုလိုရှောက်ပြီဟိုကတည်းကကျူးရှင်နေပေးကုန်အဲ့ဒါတရားစားပြန်ပြီးတော့တော့ပေးပြီးတော့ကျူးရှင်ယူတာအဲ့ဒီကျူးရှင်နေမယူနဲ့ကိုရှုမှရတာကိုပြောရမှာသူပြောရမှာမဟုတ်ဘူးသူပြောတာလေကိုကအရင်ရက်ကဟာတွေနဲ့တခါလေသူပြောတာတွေနဲ့တလွဲစီဖြစ်ကုန်မယ် အဲဒီတော့ကိုဖြစ်တာကိုသာကိုကြောင့်ယောဂီရဲ့အခြေအနေဟာအနေထားကြိုးစားမှုဒါကိုကြည့်လိုက်ရင်ယောဂီရဲ့အခြေအနေဟာဘယ်လိုအခြေအနေမျိုးရနိုင်လဲဆိုတာဘုန်းကြီးတို့မှတ်သားလို့ရတယ်။အယောဂီရဲ့တွေ့ကြုံဘုန်းကြီးရဲ့ကမ္မထမ်းတက်တန်းကမ္မထမ်းဆရာတက်တန်းဟာဘုန်းကြီးနှစ်တဝက်ကျော်သွားပါပြီ။ဘုန်းကြီးရဲ့အသက်ဟာ60နဲ့4 ကမ္မထာဆရာတက်တန်းဟာလည်း32နှစ်လောက်ရှိနေပါပြီနှစ်တဝက်အဲဒီလောက်ရှိနေပါအဲတော့ယောဂီရဲ့အတွေ့အကြုံကဘုန်းကြီးရဲ့ကမ္မထာဆရာတက်တန်းမှာတစ်နှစ်လုံးနေမှာဆရာစကားလေးတစ်ချိန်ဖွင့်နေတဲ့ကမ္မထာဆရာမျိုးမဟုတ်ပါဘူးတစ်နှစ်လုံးနေမှာတစ်လတစ်ချိန်တစ်လတစ်ချိန်လောက်ဖွင့်ပြနေတဲ့တရားပြနေတဲ့ကမ္မထာဆရာမျိုးရစ်တူကမ္မထာဆရာမျိုးမဟုတ်ပါဘူး နှစ်ပေါက်ဘုန်းကြီးတို့ဟာယောဂီနဲ့အမြဲတမ်းလက်ပေါ်တစ်ချိန်တွေ့ပြီးတော့တရားမင်းနေတဲ့ပုဂ္ဂိုလ်ကြီးဖြစ်သွားတယ်။ဒါကြောင့်မို့နှစ်ပေါက်ဘုန်းကြီးတို့ဟာ32နှစ်ဆိုရင်32နှစ်လုံးလုံးရဲ့ပြည့်ဘုန်းကြီးတို့တရားပြနေတဲ့ပုဂ္ဂိုလ်ကြီးဖြစ်သွားတယ်။ဒါကြောင့်ယောဂီရဲ့အတွေ့အကြုံတွေကိုတို့ကအများကြီးဖြစ်နေပါအများကြီးဖြစ်နေတဲ့အတွက်ယောဂီပြောနေတာဟာမှန်မှန်ကန်ကန်ကိုယ်ရေးကိုပြောနေတာဆိုတာလည်းသိပါဒါကိုယ်ရေးမဟုတ်ဘဲနဲ့ သူများစီကသင်္นานယူလာပြီးပြောနေတယ်ဆိုတာလည်းသိပါတယ်ဓမ္မမဟုတ်သူ့ဟာသူအကျံအဖန်နဲ့လုပ်ပြီးပြောနေတယ်ဆိုတာလည်းသိပါတယ်အကျံသမားအကျံဖန်သမားကြတော့ဟိုဟာလေးမြင်တယ်ဒါလေးမြင်တယ်လျှောက်ပြောတယ်အမြင်လေးလျှောက်ပြောတာအကျံဖန်သမားအဲ့ဒီဟိုဟာလေးမြင်နေရုံနဲ့တရားမတွေ့သေးပါဘူးတကယ်တရားတွေ့တယ်ဆိုတာကယုံနာကိုတွေ့မှတရားတွေ့တာဘာကိုတွေ့မှတရားတွေ့တာ ဒီအဖြစ်အပျက်ကိုတွေ့မှတရားတွေ့တာဘာကိုတွေ့မှလဲဒီအဖြစ်အပျက်တွေကိုတွေ့ရမှာရုပ်ရဲ့အဖြစ်အပျက်နာမ်ရဲ့အဖြစ်အပျက်ဒီယုံနာနှစ်ပါးတို့ရဲ့ဖြစ်လိုက်ကျက်လိုက်ကျက်လိုက်ကျက်လိုက်ကျက်လိုက်ကျက်လိုက်အဲ့ဒီသဘောကိုယောဂီပုဂ္ဂိုလ်ဉာဏ်ထဲမှာမြင်နေပြီမြင်တဲ့ခိုက်လေးမှာမြင်နေရှုလိုက်တယ်ဟိုကအင်းအာယုလေးကလည်းဖြစ်ပြီးဖြစ်မြင်သိစိတ်လေးကလည်းဖြစ်ပြီးဖြစ် အတန်အာယုန်လေးကြားလာလို့ကြားတယ်ကြားတယ်ရှုတယ်ဟိုကအတန်လေးကလည်းကြားပြီးပြပေါ်ပြီးကြားဒီကကြားတိတိတွေကလည်းသိပြီးပြဘာတစ်ခုမှမမြင်ဘူးအဲဖောင်းနေပိန်နေလို့ရှုနေတယ်ဖောင်းတာလေးကလည်းဖောင်းပြီးပြသွားတယ်နောက်တစ်ခါပိန်မူလေးအဖြစ်ဖြစ်ပေါ်လာတဲ့ပိန်နေကိုရှုလိုက်ပိန်ပြီးပြသွားတယ်မှတ်တိစိတ်လေးကလည်းမှတ်တိပြီးပြည့်သွားလားနောက်တစ်ခါဖောင်းဖို့စိတ်ကလေးပေါ်လာလိုက်မှတ်လိုက်ပြည့်သွားလိုက်ပိန်နာလေးပေါ်လာလိုက်မှတ်လိုက်ပြည့်သွားလိုက် အကုန်လုံးကအာယုံလေးနဲ့မှတ်စိတ်ကလေးဟာအတွင်းလိုက်အတွင်းလိုက်ဒီခါနဲ့ဖြစ်ဖြစ်ဖြစ်ဖြစ်သွားတဲ့သဘောကိုတွေ့တယ်။ဈဉံသွားနေတယ်ဆိုရင်လည်းပဲဒီခါလေးသွားပြီလမ်းနေချကြွတာလေးနဲ့ဒီခါလေးကြွတယ်လို့မှတ်စိတ်ကလေးလမ်းတာလေးနဲ့လမ်းတယ်လို့မှတ်စိတ်ကလေးချတာလေးနဲ့ချတယ်မှတ်စိတ်ကလေးအဲဒီမှာအာယုံနဲ့မှတ်စိတ်ကလေးကတစ်ချက်တည်းကြာပြီးတော့ဒီပေါ်အာယုံမိနေတဲ့အချိန်လေးကြွားဖို့လေးကလည်းကြွားတယ်လို့ရှုပြတာလည်းမရှိတော့ နောက်တစ်ခါလမ်းမှုလေးအဖြစ်ဖြစ်လာတဲ့ကလမ်းတယ်ရှုမှတ်တယ်လမ်းတာလေးကလည်းလမ်းပြီးမရှိတော့ဘူးပြတ်သွားတယ်နောက်တစ်ခါဒီဘဝလေးချားလိုက်တဲ့အခါကျတော့ချားတယ်ရှုမှတ်တယ်ချားတာလေးကလည်းမရှိတော့ဘူးပြတ်သွားတယ်နောက်တစ်ခါနောက်တစ်ဖက်ကတစ်ခါခဏောင်လေးစပြီးကြွလာပြန်တယ်ကြွတယ်ရှုလိုက်နောက်တစ်ခါလမ်းမှုလေးစလာပြန်တယ်လမ်းတယ်ရှုလိုက်နောက်တစ်ခါချမှုလေးစလာပြန်တယ်ချတယ်ရှုလိုက်တစ်ခုပြက်လိုက်တစ်ခုပြက်လိုက်တစ်ခုပြက်လိုက်တစ်ခုပြက်လိုက်တစ်ခုပြက်လိုက်တစ်ခုပြက်လိုက်မြဲတာတွေ့နေမလားမမြဲတာတွေ့နေမလား အဲ့ဒါမှဉာဏ်အဲ့ဒါဝိပဿနာဉာဏ်လေးဖြစ်တယ်အဲ့ဒီဉာဏ်လေးဖြစ်မှအဲ့ဒီလိုမှဉာဏ်ဖြစ်တာခင်ဗျားတို့ကဘာကြီးတွေ့တယ်ညာကြီးတွေ့တယ်တပည့်တော်တစ်ခါလဲအယိုးစုကြီးတွေ့နေပါလေဗျအယိုးကြီးတွေ့နေပါလေဗျဒါတော့လည်းဉာဏ်မဟုတ်အာတပည့်တော်ကဒီမှာခန္ဓာကိုယ်ကြီးရတခါလဲတစ်ခုချင်းတစ်ခုချင်းတစ်ခုချင်းတစ်ခုချင်းပြိုကျပြီးအသားတွေပဲ့ကျနေပါလေဗျဒါတော့လည်းမရဘူး တကယ်ကိုယုတ်တရားတွေရဲ့ဖြစ်ဖြစ်ဖြစ်ပြီးတဲ့နံတရားတွေရဲ့ဖြစ်ပြီးတဲ့နံဆိုတာသိနေတဲ့စိတ်နံဆိုတာပါလေဒီသိနေတဲ့စိတ်ကြီးရှုမှတ်နေတဲ့စိတ်ကြီးအဲ့ဒါလေးကလည်းသိပြီးရှုမှတ်ပြီးရင်ဘာဖြစ်ပါလဲဖြစ်သွားတယ်မရှိတော့ဘူးနောက်တစ်ခါသိရနောက်တစ်ခါရှုတာအစ်စ်ပထမရှုမှတ်လိုက်တဲ့ရှုမှတ်စိတ်ကြီးရှိသေးရလားမရှိတော့ဘူးပြတ်သွားပြီနောက်တစ်ခါအာယုံလေးကလည်းအစ်စ်ပေါ်လာတယ်မှတ်စိတ်လေးကလည်းပဲပါလဲအစ်စ်ပဲ အဲဒီမှာဒီသေးလေးကမှတ်ပြီးတာနဲ့တကယ်နဲ့တည်းဒါလေးရှိသေးရလားအာယုံလည်းမရှိတော့ဘူးမှတ်စိတ်လည်းမရှိတော့ဘူးပြတ်သွားတယ်နောက်တစ်ခါပေါ်လာတာအာယုံလေးကအစ်စ်နောက်တစ်ခါမှတ်စိတ်လေးကလည်းအစ်စ်အဟောင်းပြန်လိုက်အစ်စ်ဖြစ်လိုက်အဟောင်းပြန်လိုက်အစ်စ်ဖြစ်လိုက်အဟောင်းပြန်လိုက်အစ်စ်ဖြစ်လိုက်မြဲနေတာလားမမြဲတာလေအဲဒါတရားပဲတရားဆိုတာကအဲဒါတွေ့နေရအဲဒါမြင်နေရအဲဒါမြင်အောင်ယောဂီပုဂ္ဂိုလ်ကြီးရှိပါမှာ အဲဒီလိုယောဂီပုဂ္ဂိုလ်ဟာမြင်အောင်စူးစမ်းပြီးတော့ရှုမှတ်ပေါ်များအားထုတ်သွားမှသာဘုန်းကြီးတို့ယောဂီများတကယ်တရားကြီးတွေ့သွားအခုဒီမှာသုဘဗုဒ္ဓကြီးကမြတ်စွာဘုရားဟောတဲ့တရားတွေကိုနားလာတာခန္ဓာညာဆိုင်ပြီးတော့နှလုံးသွင်းရှုမှတ်ရင်းနဲ့တရားဆုံးအဲဒီမှာယုံနာဖြစ်ဖြစ်ဒီမှာစပြီးတော့ဝိပဿနာဉာဏ်နဲ့အကုန်လုံးအဆင့်ဆင့်နဲ့ ဖြစ်ပြီးတော့ယုံနာနှစ်ပါးတို့ရဲ့ပြည့်စည်ရာရှိတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုကိုယ်တိုင်အရိယာမဉ္ဇဏ်နဲ့ဆက်ရောက်မျက်မှောက်ပြုတွေ့တည်သွားအဲဒီကြတော့ကိုယ်တိုင်တွေ့တဲ့တရားတွေဆိုတော့မြတ်စွာဘုရားကိုရှောက်ချင်တာဒါပေမဲ့မှားသူကြားသူကြားကိုတိုးလို့ဝင်လို့မရတဲ့ပုဂ္ဂိုလ်ဆိုတော့ဘုရားဆရာချံသွားလို့မရအားလုံးကတရားပွဲပြီးတဲ့အချိန်ဆိုတော့အားလုံးကမြတ်စွာဘုရားဌာနမှာသွားပြီးတော့ပူဇော်ကြနှုတ်ဆက်ကြကြောကြပါဗျာတပည့်တော်ဘုရား တပည့်တော်ဘဝပါဘုရားသတိဖြင့်မိမိကိုယ်ကိုမိမိသိအောင်မိနှုတ်ဆက်နေကြအဲဒီကနေမြတ်စွာဘုရားကိုဒီကနေ့တရားပွဲကျင်းပတဲ့ဒီကနေ့ကပြန်ဖို့ဤတဝဝရနောက်ကလိုက်တာလေအဲဒီမှာမြတ်စွာဘုရားကြောင်းတော်ကြမှာတော့ရှောင်းနေဆိုပြီးကြောင်းတော်ကိုတွားအဲဒီလမ်းကြီးမှာတရားလျှောက်ဖို့ပဲမြတ်စွာဘုရားကတွား တရားတွေ့နေတဲ့ပုဂ္ဂိုလ်မျိုးကြတော့တရားလျှောက်ချင်လားမလျှောက်မလျှောက်ချင်ဘူးလားတရားမတွေ့တဲ့ပုဂ္ဂိုလ်ကြတော့လျှောက်ရမှာဝန်မလေးဘူးလားသိဝန်လေးတာတချို့ယောဂီပုဂ္ဂိုလ်ပြောတာကြီးကြားဝင်တရားလျှောက်ရမယ်အချိန်ရောက်နေတယ်ကြားမိတာဆွဲလိုက်ချင်တော့တရားကိုတော့ဆက်ဖြစ်ကြားမိတာဆွဲထားလိုက်ချင်တော့ကြိုက်ချင်တယ်ကြိုက်တော့ဆိုပြီးကြားမိတာဆွဲချင်တော့လည်းပြောတယ် တကယ်တော့ဘာမှကြောက်စရာကိုမရှိတာလေကိုသိတာလေးကိုပြောတာကိုဖြစ်တာလေးကိုပြောတာမဖြစ်တာလေးဘာမှကြံပါပြောစရာမလိုဘာမှမဖြစ်ရင်ဘာမှကိုပြောစရာမလိုတာဒီနေ့ကြောက်စရာကိုဘာမှမရှိတော့ပါဘူးဗျာအဲ့ဒီကြတော့မှဘုန်းကြီးကမေးစရာရှိတာလည်းမေးတာမေးတဲ့အခါမှာပြန်ပြောသွားတယ်ဒါပဲအဲ့ဒီခါတလားကြတော့မှဩငါဒီလိုရှိမှရမှာလားမသိလို့ပါလားဒီလိုလုပ်ရမှာပါလားဒီလိုပွားရမှာပါလားဒီလိုအားထုတ်ရမှာပါလားဒီဖြစ်သွား အဲ့ဒါနဲ့တရားမင်းကနေပြီးတော့သုပ္ပဗုဒ္ဓသူ့ကိုယ်သူတရားတွေ့နေပြီဆိုပြီးတော့သူ့ကိုယ်သူထင်ကြီးနေတဲ့ပုဂ္ဂိုလ်တကယ်တရားစစ်တရားမှတွေ့တယ်မတွေ့ဘူးဆိုတာငါဒီကောင်ကိုစန့်ကြည့်အောင်မယ်ဆိုပြီးတော့အဲ့ဒီမှာတရားမင်းကဟဲ့သုပ္ပဗုဒ္ဓကိုထင်ပြပြီးတော့ဟဲ့သုပ္ပဗုဒ္ဓပေါ့မင်းကမင်းကိုယ်မင်းတရားတွေတွေ့တယ်ဆိုပြီးတော့အဲ့ဒီမှာမင်းကအရှင်ကြီးနေတယ်ပေါ့ အဲဒီမှာသုဘဗုဒ္ဓကနေပြီးတော့သုဘဗုဒ္ဓကိုတရားမင်းကနေပြီးတော့ခါတဲ့ဟန်တာပြီးတော့မင်းကိုတဲ့ဟောဒီဒွါရဏတိကြီးကြီးတကြီးလုံးထဲမှာရှိကြတဲ့လူတွေအားလုံးထဲမှာမင်းလောက်အယုတ်ဆိုးကြီးတန်တဲ့ပုဂ္ဂိုလ်မရှိဘူးဘုရားကအကုန်လုံးကပြတ်တက်နေတဲ့ပုဂ္ဂိုလ်မင်းလောက်ရုပ်ဆိုးကြီးတန်တဲ့ပုဂ္ဂိုလ်လည်းမရှိဘူးမင်းလောက်ဆင်းရဲတဲ့ပုဂ္ဂိုလ်လည်းမရှိဘူးဟုတ်တာပေါ့ဆင်းရဲလိုက်တာမှာဘာမှမရှိဘူးဘာဆိုဘာမှမရှိဘူးကိုယ့်ကောက်ပြန်အဲ့လောက်ဆင်းရဲ အဲတော့မင်းတော့ဆင်းရဲတဲ့ပုဂ္ဂိုလ်လည်းမရှိဘူးတဲ့အဲဒီတော့မင်းကိုတဲ့ငါယောဂဝေဒနာတွေကြောက်ကင်းပြီးတော့ချမ်းသာသွားအောင်လည်းလုပ်ပေးမယ်နောက်ပြီးတော့ယောဂဝေဒနာတွေကြောက်ကင်းပြီးတော့လည်းယောဂဝေဒနာတွေကင်းစင်သွားအောင်လည်းလုပ်ပေးမယ်ရုပ်ရှင်အင်္ဂါတွေနှပ်ပသွားအောင်လည်းလုပ်ပေးမယ်နောက်ဒီမြို့မှာချမ်းသာတဲ့တစ်ထိပ်တစ်ကြိုကြီးဖြစ်အောင်လည်းလုပ်ပေးမယ်မင်းငါပြောတဲ့အတိုင်းပြောပါလား ကဲဘယ်လိုပြောရမှာလဲပြောသားမှာဘုရားဖြင့်အားကိုးရမဟုတ်ဘူးတရားဖြင့်အားကိုးရမဟုတ်ဘူးတန်ခါဖြင့်အားကိုးရမဟုတ်ဘူးလို့ပြောအဲဒီလိုပြောလို့ရှိရင်မင်းယောဂတွေနဲ့ဖြစ်ချင်းပြောပြမယ်ရုပ်ဆင်းအင်္ဂါတွေနဲ့ဖြစ်ချင်းနပ်ပါစီမယ်ပစ္စည်းဥစ္စာတွေနဲ့ဖြစ်ချင်းချမ်းသာကြွယ်ဝတဲ့တထိတ်ကြွယ်ကြီးဖြစ်သွားတယ်အဲဒီလိုပြောခိုင်းတဲ့အခါကလည်းကြတော့သုပ္ပဗုဒ္ဓအရှင်နော်အရိယာဖြစ်နေတဲ့ပုဂ္ဂိုလ်တရားမင်းကနာခိုင်းတယ်ပစ္စည်းဥစ္စာနဲ့ဖြားရောက် အဲ့ဒီမှာစိစိဥစ္စာနဲ့ဖြားရောက်ပြီးတရားမင်းကလာပြီးခိုင်းတဲ့အခါကျတော့သင်ဘသူလဲနေတယ်ကျွန်တော်တရားပဲအောင်မယ်ဘာတရားလဲသင်တို့တရားတို့တယောက်တည်းမပြောနဲ့ငါတရားပေါင်းများစွာလာပြီးတော့ပြောတယ်ငါမဟုတ်ဘူးငါဘုရားတရားတန်ခါယရဏသုံးပါးကိုကိုယ်ပဲသိကနေတဲ့ပုဂ္ဂိုလ်ပဲမြတ်စွာဘုရားမှလွဲပြီးတော့သိတယ်အကူရမရှိဘူးကိုယ်ဝေရမရှိဘူး မြတ်စွာဘုရားဟောကြားထားတဲ့တရားတော်မှာလွဲပြီးတော့လည်းကိုယ်ဝေရမရှိဘူးမြတ်စွာဘုရားရဲ့တပိသသံဃာတော်မှာလည်းကိုယ်ဝေရမရှိဘူးအဲတော့ဘုရားတရားသံဃာသာမီးအမျက်ဆုံးပဲသင်ကကျွန်ုပ်တကယ်ဆင်းရဲတာလူဆင်းရဲလို့သင်ကပြောနေတာဘုရားအစရှိတဲ့အရိယာအပေါင်းမှာတော့ကျွန်ုပ်ကိုလူဆင်းရဲလို့မသတ်မှတ်ဘူးတဲ့ဗရာဒိနသုဒ္ဓစာကစတဲ့သူတော်ကောင်းတရားတွေ ပြည့်စုံနေတဲ့ပုဂ္ဂိုလ်သူတော်ကောင်းဥစ္စာတွေနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်သူတော်ကောင်းဥစ္စာတွေနဲ့ချမ်းသာနေတဲ့ပုဂ္ဂိုလ်လို့ဘုရားအမှုရှိတဲ့အရိယာသူတော်ကောင်းတွေကငါ့ကိုပြောကြတယ်။အဲတော့သင်ပြောခိုင်းတဲ့စကားတွေကျွန်တော်မပြောနိုင်ဘူး။အဲဒါကျွန်တော်ခြံကနေပြီးတော့သင်ဖဲပါ။တခါတရားကိုလက်ညှိုးငေါငေါထိုးပြီးတော့ဒီမှာသုပ္ပဗုဒ္ဓဆိုတဲ့လူလူလူစင်းရဲ့နေ့တရားမင်းကိုငေါ့ထုတ်လိုက်။အဲဒီမှာတရားမင်းကအရိယာပုဂ္ဂိုလ်တစ်ပါး တူကမောက်လိုက်တာဖြစ်တဲ့အတွက်ကြောင့်သူမနေနိုင်ချက်ချင်းနဲ့အဲ့ဒီနေရာလေးကိုထွက်ခွာသွားမြတ်စွာဘုရားထံကိုတုတ်ပဖို့တော့မရောက်ခင်ဒီအကြောင်းကိုရှောက်ပြမြတ်စွာဘုရားကတရားမင်းနဲ့တင်တူတဲ့မပြောနဲ့ရာထောင်ချီပြီးကြားလို့တော့မရဘူးဆိုတဲ့အကြောင်းပြောပြအဲ့တော့သူရဲ့တရားတရားကိုဘာမှဖြစ်လို့ပြက်လို့မပြက်နိုင်တော့ဘူးဒါပရိယာပုဂ္ဂိုလ်များရဲ့တရားတရားဘာပုဂ္ဂိုလ်ရဲ့တရားတရားလဲ နေအဲဒီလိုသုပ္ပဗုဒ္ဓပြည့်စုံမိမိတို့ကသောတာပန်ဆိုတဲ့အရိယာပုဂ္ဂိုလ်ဖြစ်ပါလို့ဆိုရင်မိမိပိုင်ဆိုင်ထားတဲ့တရားပေါ်မှာကြီးညိုကိုယ်ဝဲမှုတရားပေါ်မှာကိုယ်ဝဲမှုသံဃာပေါ်မှာကိုယ်ဝဲမှုတရားတရားတန်ခါယရဏသုံးပါးပေါ်မှာယုံကြည်ကိုယ်ွယ်စိတ်ကမှုတရားတရားဘသူဖြစ်ဖြစ်ပြည့်နိုင်သလားမပြည့်နိုင်ဘူးလားဘသူဖြစ်လို့မှကိုမပြည့်တော့အဲ့ဒီမှာတရားတရားခိုင်ရဲသွားတယ် အဲ့ဒီလိုဘုန်းကြီးတို့ခံရတဲ့တရားတရားကိုအတိကမပဒံပါတရားတရားနဲ့အတိကမပဒံဒါကြောင့်ယောဂီပုဂ္ဂိုလ်များအဲ့ဒီတရားတရားနဲ့ပြည့်စုံဖို့လိုအပ်ပါတယ်ပြည့်စုံအောင်မပြည့်စုံသေးရင်ပြည့်စုံအောင်ကျင့်ပွားအားထုတ်ဖို့မလိုအပ်ဘူးလားကျင့်ပွားအားထုတ်လို့ရှိရင်လည်းပဲတကယ်သာမိမိကိုရိုးရိုးတည်တည်နဲ့ရှုမှတ်ပွားများအားထုတ်ကြည့်ပါရပိုင်းကလေးအတွင်းနဲ့လည်းပဲ ဒီအရိယာသောတပန်အရိယာပုဂ္ဂိုလ်လောက်တော့တကယ်ကိုဖြစ်နိုင်ပါတယ်တကယ်ကိုကြိုးစားကြည့်ပါတကယ်ကြိုးစားကြည့်ရင်ဘုန်းကြီးတို့ယောဂီများတကယ်ကိုဇပန်ကြီးအတွင်းမှာကိုပဲသောတာပန်ဖြစ်နိုင်ပါတယ်ဒိဋ္ဌိဝိသိကိစ္စသီလပရပရမတ္တဆိုတော့ဒီတန်ရုံးစဉ်၃ပါးကိုပယ်ဖို့ဆိုတာဘာမှသိမကြပါဘူးတကယ်ကြိုးစားကြည့်လိုက်ရင်ဒီတန်ရုံးစဉ်ကိုအကုန်လုံးပယ်ပြီးဖြစ်သွားနိုင်ပါတယ်ဒါကြောင့်ကြိုးစားကြည့်ပါယခုဒီမျက်မှောက်အားထုတ်နေတဲ့အချိန်မှာပင် သောတာပန်အရိယာဖြစ်နိုင်မလားမဖြစ်နိုင်ဘူးလားဖြစ်နိုင်ပါလေကြိုးစားကြည့်ပါနောက်တကနံပါတ်1ပြည်စုံရမယ်တရားထဲမှာပါမယ်ဆိုအပါပါတော်ဟောပြီတဲ့အနာရောဂါကင်းရတရားအထုတ်တဲ့ပုဂ္ဂိုလ်ဟာပါကင်းရမှာလေအနာရောဂါကင်းရမှာအခုဘုန်းကြီးတို့ယောဂီများတရားအထုတ်ဖို့လာတဲ့ခါလေယောဂါတွေတော့သိတယ်လားတကယ်ရောမကြမ်းပါဘူး တချို့ကလာလိုက်သေးတယ်မကြမ်းပါလို့နားနားနေနေအောင်မယ်လာလိုက်ဒီမှာဒီရိတာကမကြမ်းပါတဲ့ပုဂ္ဂိုလ်ဘယ်သူမှလက်ခံတာဒါမှမဟုတ်ဆေးရည်ရည်သိတော့ပြမယ်နဲ့နည်းနည်းပြန်ရမယ်လားအောင်ပြီဆေးရည်ရည်တော့ပြမယ်ဘုရားတို့ဒီမှာမကြမ်းပါတဲ့ပုဂ္ဂိုလ်တွေလက်ခံတာမဟုတ်ဘူးကိလနာယုံမဟုတ်ဘူးဒီမှာတကယ်ကျမ်းမာရေးကောင်းတဲ့ပုဂ္ဂိုလ်ပြည့်စုံတဲ့ပုဂ္ဂိုလ်တွေတကယ်တရားလုပ်ခြင်းရင်တကယ်တရားလုပ်ဖို့စာရေးတောက်ရေးနေရေး ကုန်လုံးဘုန်းကြီးတို့ဆောက်ရှောက်ပေးထားတာအကုန်လုံးပြည့်စုံအောင်ဗာဠိပေးထားအဲတော့ဒီပြည့်စုံမှုနဲ့ဘုန်းကြီးတို့ယောဂီများကတရားကိုရအောင်ကြိုးစားရမှာမလုပ်ရမှာလေဒီတရားကြီးရအောင်တရားကြီးတွေ့အောင်တရားသဘောကြီးကိုယ်တိုင်ဉာဏ်နဲ့သက်သွင်းအောင်ကြိုးစားသွားတာအဲဒီလိုကြိုးစားအားထုတ်ရမယ့်ပုဂ္ဂိုလ်ဟာအပ္ပပါတော်ဟောတိအနာယောဂကင်းဖို့မလိုဘူးလားဗျာ။ဒီအနာယောဂကင်းရမှာလေ။ အနာရောဂါကင်းရမယ်ဆိုတော့ဘုန်းကြီးတို့ရုပ်လူများဒီရဘောဂရင်းကြောင်ကောင်းပေါ်လင်းလျောင်းနေရတဲ့ကိလနာပုဂ္ဂိုလ်လားမဟုတ်ပါဘူးတရားအားထုတ်နေတဲ့ပုဂ္ဂိုလ်များသမဝေပါကိမိယဂဟဏိယသမ္မနာကတော်တဲ့နာတိတိတာယမေသုနာယမေသိမာယပရာဏိကမာယဆိုလိုရင်းကတော့ဘုန်းကြီးတို့ယောဂီများမိမိစားထားတဲ့အစာလေးကိုဂဟဏိယသမ္မနာကတော် သမဝေပါကိနိယအညီအမျှကြည်ဖြစ်စေခြင်းရှိသောဂဟဏိယဝမ်းမီးနှင့်သမဏဝတော်ဖြစ်တော်ဝမ်းမီးကောင်းဖို့လိုအပ်တယ်။ဘာကောင်းဖို့လိုအပ်တာလဲ။ဝမ်းမီးပါကကဝမ်းမီးမကောင်းဘူးဆိုရင်ဘုန်းကြီးတို့မြန်မာစကားရှိတယ်။ဘိုက်တလုံးကောင်းရင်ကောင်းတလုံးပါတယ်။မခဲဘူးလေ။ဝမ်းဖိုက်ကောင်းမှုကြီး။စားကြတဲ့စားရည်ဟာကြည်ကျက်နိုင်တယ် ဖြစ်ပြနိုင်တဲ့ပါစကဝါမီကောင်းမှုကြီးတယ်။ပါစကဝါမီကောင်းပြီစားထားတဲ့စားတွေကြည်ကျက်နေပြီဆိုရင်ဝမ်းပိုက်ဟာမကောင်းဘူးလား။အဲဒီကမှာခေါင်းတွေရောခဲစရာလိုသေးလား။ကဲခေါင်းတွေကြည်လင်ပြီးတော့တရားတွေကြိုးစားမယ်အားထုတ်မယ်ဆိုရင်အားထုတ်လို့မရဘူးလား။အဲဒီလိုကြိုးစားအားထုတ်သွားရင်တရားနည်းနည်းတွေ့မှာလား၊များများတွေ့မှာလား။ ကဲဒီတော့နံပါတ်2ပြည့်စုံရမယ်တရားထဲမှာတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာဘာနဲ့ပြည့်စုံရမှာလဲကျမ်းမာရေးနဲ့ပြည့်စုံရမယ်အဲဒီကျမ်းမာရေးမှာလည်းပဲစားထားတဲ့အစာတွေကြည်ကျက်စေနိုင်တဲ့ဘာသကဝမ်းမီကောင်းပြီဆိုရင်ဒီပုဂ္ဂိုလ်ကျမ်းမာဘာသကဝမ်းမီမကောင်းဘူးတကယ်တော့စာရင်ရောဂါရှိတယ်စာရင်ကြီးအကြောင်းပြပြပြီးတော့ညနေညဟိုဟာတွေဥဒ္ဒရာတွေအုပ်မအုပ်နဲ့နော်ခုခါရခွန်ကြီးတို့ယောဂီများလည်းပြောအောင် ဝါရီဥဒ္ဒါရီဘုံမဟုတ်နိုင်တော့သီလပြည့်ပြီသီလပြည့်ရင်တော့ဘာတရားအားထုတ်လို့မှသမာဓိမရတော့ဘူးဝိပဿနာဉာဏ်မဖြစ်တော့ဘူးခင်ဗျားတို့တချို့ပုဂ္ဂိုလ်တွေကအမလီဒါလေးစာသိဒုတိယမှာစာစာဒီမှာမိဖွားနေရမိဖွားနေရတရားရိပ်တာဝင်တရားရိပ်တာဝင်တော့အဖွားကလည်းရိပ်တာတွေကလည်းစုံလာသူကလည်းရိပ်တာပေါင်းကလည်းနှံ့နေရိပ်တာကျော်လည်းပြီးတယ် သိနေတဲ့အခါကလည်းရတာပါဆိုရိတ်တာတော့ဘယ်လိုဟုတ်ရင်ရတယ်ဘယ်လိုလွယ်ဘယ်လိုမှလုပ်လို့ရတယ်အထူးအပြင်တော့ဘုန်းကြီးရိတ်တာတော့အထူးရှောင်တာပေါ့လေသူကဒီဘုန်းကြီးကထောင်လိုက်ကောင်းတယ်ဒီဘုန်းကြီးကထောင်လိုက်ကောင်းတယ်ဒီဆရာတော်ကထောင်လိုက်ကောင်းတယ်အတင်းနဲ့ထောင်မခိုင်းတာပဲအဲတော့သိမချောင်းဘူးပေါ့မချောင်းတော့ဘုန်းကြီးရိတ်တာတော့အထူးရှောင်အဲတော့ချောင်းလိုက်ရိတ်တာတွေလက်ပါသွားနေတဲ့ခါကျတော့အဲ့ဒီအကျင့်ကြီးကမပါဘူးလား ကောင်းကျင်လားမကောင်းကျင်လားမကောင်းကျင်ဒီပါလားဒီဉာဏ်တွေကိုတခါလဲစားပြစားတဲ့အကျင့်ဒီပါလားမကောင်းကျင်ဒီပါလားကိုယ်သက်ရွယ်နဲ့ကိုယ်တိလာလေးကိုဟောငါတော့ပြဒီချိန်ဒီခါကငါတိလာလေးငြင်းနေအောင်ဒါလေးနဲ့ငါကြိုးစားရမှာပါလားတရားမရတော့ငါတိလာကုသိုလ်လေးနဲ့ဆိုရင်နိုင်ရသုပတိတော့မရောက်နိုင်ဘူးလားတိလာကုသိုလ်လေးနဲ့ကိုနိုင်ရသုပတိရောက်နိုင်တယ်ဘာမှမလုပ်နိုင်ဘူးဘာမှမလုပ်နိုင်ဘူး ဘာတခုမှလုပ်ကြရမလို့သီလစင်ကြယ်နေတာနဲ့ကိုနိုင်တော်သူကြီးရောက်တယ်။အဲ့ဒါသူမသိချာတော့ဟောသူကရောက်တဲ့နေရာမှာသူကအဲ့လိုလုပ်တယ်။အဲ့ဒီမှာညီလေးနဲ့တရားဝင်နေဆိုတော့ကြောင်းပိတ်တဲ့ຢာတွေတရားဝင်တာ။စားတာလည်းသူကစားခြင်းစားနေကြဖြစ်တော့ညီလေးကကိုကမလေးတရားအထုတ်တဲ့ပုဂ္ဂိုလ်ဆိုတာသီလဘယ်လိုစင်ကြယ်ရမလဲ။ဘာညာကိုဘာညာဆိုတော့ညီရှိကိုစားကုန်စားရုံ။ညီမကပို့ပြီးတော့ဝီကြီးထိုးတော့ အဲတော့မြင်းမဝီလေးဆိုတာကိုသူကမြင်းမဖြည့်ရတော့အဲ့ဒါလေအောင်နေမယ်အစာအိမ်ကဖြစ်နေမယ်ဘာဖြစ်တယ်ညာဖြစ်တယ်အဲ့ဒါမြင်းမကိုတခါနဲ့ချော့ပြီးတော့စားရရာတွေကျွေးဟိုမြင်းမတစ်ခုကျွေးလိုက်သူကနှစ်ခုလောက်ချားမြင်းမတစ်ခုကျွေးသူကနှစ်ခုလောက်ချားအဖွာတော့အဖွာတော့မြင်းပဲရောဖြစ်တယ်အဲ့ဒီ အကုန်လုံးလည်းအမှုဝေးလို့ယောဂီများရဲ့ဒီကျမ်းမာရေးလေးကိုကြောင်းပြပြီးတချို့ပုဂ္ဂိုလ်ကဇန်ယောဂါရှိတယ်။ဇန်ယောဂါရှိလို့မသားရင်ဘာဖြစ်လိမ့်မယ်ညာဖြစ်လိမ့်မယ်။ဘုန်းကြီးကတော့ဒီဘုန်းကြီးကိုယ်၌ဇန်ယောဂါသမားပါဇန်သမားပါ။ညစာမစားတဲ့စတန်းလေးရှိတာရှိပြီတော့အဲ့ဒီညစာမစားလို့အစာမစားလို့တာဒီကိုယ်တော့ဗိုက်ခွဲပြီးသိရမယ်ဆိုရင်သိတာကြာ။ မာသီရိတ်တာတော့မှဆိုရင်စပြီးအန်စပြီးအန်ပါဇာထဲမှာအန်အန်ထုတ်တာတခါအစာအန်ထွက်နေတာကိုညနေလည်းအန်ပါဇာကတခါအတွင်းထဲကအရှင်နေပေါ့လေဒီလေဒီလှမ်းလေဒီလှမ်းပြီးဆိုရင်တခါလည်းပါဇာထဲကအရှင်နေနဲ့အရှင်နဲ့နေထွက်အဲ့လိုဖြစ်နေတယ်အဲ့ဒါအစာရောဂါကြီးနဲ့ဆွမ်းလည်းညံညံမစားနိုင်ကြော့တာလေးတွေရေးစားရတယ်လူနဲ့လောက်လာခဲ့ရတယ်ဒါပေမဲ့လို့ဘုန်းကြီးလုံးဝ ကိလနာမှုဆိုပြီးတော့ဉာဏ်ဉာဏ်ပါဠိညာလေးမမြင်အောင်မသိအောင်မလုပ်လိုက်ပါဘူးဗျာအဲတော့ဘာမှမစိုးရိမ်ပါနဲ့လို့ပြောပါရစေဉာဏ်ဉာဏ်စားလို့ဘာမှမဖြစ်ပါဘူးအခုသီလစောင့်တည်နေတဲ့အချိန်မှာတော့မိမိသီလစင်ကြယ်ဖို့တော့မလိုအပ်ဘူးလားလိုအပ်တယ်ဒါကြောင့်ဟောဒီမှာသာပတ္တကဝမ်းမီဖြစ်နိုင်တဲ့ပတ္တကဝမ်းမီကောင်းခြင်းနဲ့ပြည့်စုံပြီဆိုရင်အဲ့ဒီပုဂ္ဂိုလ် ကျမ်းမာရေးကောင်းပြီကျမ်းမာရေးကောင်းပြီဆိုရင်တရားကြိုးစားအားထုတ်လို့ရနိုင်သလားမရနိုင်ဘူးလားကဲဆိုလိုက်ရအစာကြေသေးဝမ်းမိတွင်ရှိလေကျမ်းမာသည်အစာကြေသေးဝမ်းမိတွင်ရှိလေကျမ်းမာသည် အဲလိုကျမ်းကျမ်းမာမာကြီးနဲ့တရားကြီးကြိုးစားပြီးတော့အားထုတ်ရင်တရားသိမိရမလားမြန်မြန်ရမှာလားမြန်မြန်ကြီးရနိုင်တယ်နောက်တစ်ခါနံပါတ်3ပြည့်စုံရမယ်တရားပါလဲဆိုအတ္တတော်ဟောတိအမှားယဝီအတ္တတော်ဟောတိအမှားယဝီအတ္တတော်ကောက်ကျစ်ခြင်းလည်းမရှိရအတူနေပုဂ္ဂိုလ်ဤပုံမှာလည်းမကောက်ကျစ်မစင်းလဲမိမိရဲ့ကမ္မထာဆရာပုံမှာလည်းကောက်ကျစ်စင်းတဲ့အစီအမထားရအမှားယဝီ လှည့်ပြားတဲ့စိတ်တက်ပတ်တဲ့စိတ်တွေနဲ့မထားနဲ့မိမိနဲ့အတူနေပုဂ္ဂိုလ်များပေါ်မှာတော်လည်းကောင်းမိမိရဲ့ဆရာသမားပေါ်မှာတော်လည်းကောင်းဖြောင့်မတ်ရမယ်စိတ်နေစိတ်ထားဖြောင့်မတ်ရဖြောင့်မတ်တယ်ဆိုတာကအမှန်ပြောတာလားအမှားပြောတာလားအမှန်ပဲပြောတယ်ကိုယ်မှမဖြစ်တာကိုမပြောကိုယ်မှဖြစ်တာပဲပြောတယ်ကိုယ်မသိတာကိုမပြောဘူးကိုယ်သိတာကိုပဲပြောတယ် အဲ့ဒီလိုဖြောင့်မတ်တဲ့စိတ်ထားမျိုးရှိဖို့မလိုအပ်ဘူးလားဒီလိုမဟုတ်ဘဲနဲ့တရားကိုလျှောက်တဲ့အခါမှာလက်ပံပြီးတော့သောသောကပြောတဲ့အတိုင်းယူရှင်နေယူယောဂီအတိတ်ကယောဂီအဟောင်းခံခဏခဏသွားပြီဆိုရင်သတိသာထားတော့သိပြီအဲဒီပုဂ္ဂိုလ်ကပညာရည်ယူနေပြီဆိုတာသိတာအဲဒါယောဂီအောင်ခံတဲ့ယောဂီအတိတ်ကခဏခဏဝင်နေတယ်ခဏခဏတွက်နေတယ်ဝါတရားဖြစ်လာပြီဆိုရင်အဲဒါပုဂ္ဂိုလ်က အမြဲတမ်းအမြဲတမ်းဖြစ်လာ။ဒါမဲ့တောင်းနေကြကြရင်တော့သူကတခါသာမဝဲအတွက်ချစ်ပေးနေတယ်။ဒီပတ်ဒီကြပေါက်ပါတယ်။ဒီလိုရှောင်းဒီပတ်ဒီသိကြပေါက်ပါတယ်။ဒီလိုရှောင်းဆိုပြီးတော့အဲ့ဒီမှာသင်တန်းနေတခါအပိုင်တောင်ပေးနေပြီတခါအပိုင်တောင်ပေးနေပြီပါတယ်ကြိုပွားဟုတ်လား။ပါတယ်ဘာခေါ်ရလဲကြိုပွား ကျိုးပွားနေတာဟောလေအပြင်တင်တဲ့နေမှာမဟုတ်ဘူးညာဟောဒီခွန်ကြီးတို့ရေးတာဒီမှာတရားဌာနတွေမှာတော့ကျိုးပွားသမားတွေရှိတရားဌာနတွေကျိုးပွားသမားတွေရှိတယ်ကျိုးပွားတိတာကြဟောလေအဲ့ဒါသွားယုံနေဆိုရင်မှားမိတာမှတ်တော့အဲ့ဒီကျိုးပွားနေတဲ့ညာလေအာမှတ်သွားပြီးတော့ကိုဖြစ်တာကိုလားကိုမှအားထုတ်လို့မကောင်းဘူးမကောင်းဘူးဆိုတာပြောကောင်းလာပြီဆိုရင်တပည့်တော်ဗျာ ရှင်းဒီရောက်တာဘယ်နည်းရှိတော့ဒီနေ့အကောင်းဆုံးဒီနေ့အားထုတ်ရတာတော့တပည့်တော်ကောင်းတာရှိတော့တပည့်တော်တက်တက်မှာဘယ်လောက်ကောင်းတာရှိနိုင်လေဘယ်လိုပုံသားမှမသိဘယ်လိုဖြစ်သွားမှမသိဘူးအဲအမှန်တိုင်းပြောအမှန်တိုင်းပြောတပည့်တော်များဘယ်လိုမှထိုင်လို့ကိုမရဘယ်လိုထိုင်တိုင်းတခါဝေဒနာတွေကတက်တာပဲပြောအမှန်တိုင်းပြောကိုဖြစ်တာကိုပြောအဲဒီကိုဖြစ်တာကိုပြောတော့အမှန်တိုင်းပြောတော့မိမိရဲ့ဆရာသမားမိမိကို နန်းလေးတွေကောက်နေတာရှိရင်ဖြောင်းပြီးလို့မရဘူးလားဟေးကွေးနေတာရှိရင်ပြန်ပြီးတော့တက်မှတ်ပြီးတာမရဘူးလားအကုန်မရတယ်နန်းလေးကိုတစ်ခါဖြောင်းဖြောင်းပြီးလို့ရတယ်ဒီလိုမဟုတ်ဘဲနဲ့ကိုကတခါရင်ကိုမဖြစ်တာတွေကိုအဖြစ်လုပ်လို့ပြီးတော့ကြောကြောပြောဖြစ်တဲ့ဖြစ်ထိုက်တာကိုမပါဘဲနဲ့မဖြစ်တဲ့ဓာတ်တွေတော့ပြောနေပြီဆိုရင်ကမ္မဋ္ဌာန်းဆရာကြီးဟာပရစိတ်ဝိဇာရဏဉာဏ်ရထားတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူး မဟုတ်သေးတဲ့လူတွေလည်းအတွေ့အကြုံရတော့ဖြင့်အများကြီးရှိနေပြီ။နောက်ပြီးတော့ဒီမှာဉာဏ်ရှင်နဲ့ပတ်သက်တဲ့တရားစာပေတွေကိုအများကြီးလေ့လာတာ။ယောဂီတရားရဲ့ဒီခါလေးဒီမှာဒီလိုဉာဏ်တို့ရောက်လာပြီဆိုရင်သူ့ရဲ့အနေထားဘယ်လိုရှိလဲသူ့ရဲ့အသွာအလာအနေထားရှုမှတ်မှုတတိယဘယ်လိုရှိနေလဲအဲအဲ့လိုရှိနေတဲ့အခါမှာဒီပုဂ္ဂိုလ်ဟာသူ့ရဲ့အသားအရည်တွေဟာဘယ်လိုဖြစ်သွားလဲအသားအရည်ကပြောင်းသွားတာ တကယ်တရားကောင်းနေတဲ့ပုဂ္ဂိုလ်အသားကြီးပါကြောင်းပါသူ့ရဲ့အနေအထားတွေဟာတကယ်အမှတ်တရားကောင်းလာပြီဆိုရင်ဘသူနဲ့မှမတွေ့ကြတော့ဘသူနဲ့မှကိုမတွေ့ကြတော့ဟိုတော့ကတခါတည်းအိမ်ကမလာလို့စိတ်ထဲကဆိုးရတယ်စိတ်ကောက်ရတယ်အဲ့ဒီလူတွေမလာလေကြိုက်တယ်ကိုတော့ကဟိုဟာဟိုဟာလေးစားကြတယ်ဟာစားကြညနေဆိုရင်ဘာလေးတောက်ချင်ဘိုးဘာမှမတောက်ချင်ဘာမှစားကြတော့အပေါ်လို့ဒီကိုမလို့ချင်တော့ ကိုလုပ်နေတယ်လို့ကဒါလည်းတရားပဲရှုမှတ်နေတယ်လို့ပဲဒီအလုပ်ပဲလုပ်ချင်နေတော့တခြားဘာလုပ်မှမလုပ်ချင်တော့အဲ့ဒီလောက်ဆွဲမြဲသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တရားကိုဆွဲချလို့တောင်းမှကြပါဦးမလားမကြတော့ဘူးမကြတော့ဘူး तू မပြောတတ်လို့ဘာမှမပြောကျင်နေကမ္မဋ္ဌာန်းဆရာကသူ့ရဲ့အမှုအရာနဲ့သူ့ရဲ့အိန္ဒြေသူ့ရဲ့အသားရည်ကိုကြည့်လိုက်တာနဲ့ဒီပုဂ္ဂိုလ်ရဲ့သမာဓိညာဘယ်လိုဖြစ်နေပြီအားကောင်းနေပြီအားနည်းနေတယ်ဆိုတာ ခွဲခြားပြီးတော့မသိနိုင်ဘူးလားခွဲခြားသိနိုင်တယ်ဒါကပရသိတဝိပဿနာဉာဏ်မရဘူးပဲသိနိုင်တယ်သို့နောက်တစ်ခုကဝိပဿနာဉာဏ်ဆိုတာဉာဏ်တိုင်းမှာအကောင်းကြီးမဟုတ်ဘူးဉာဏ်တိုင်းမှာအကောင်းကြီးတယ်မဟုတ်ဘူးဘုန်းကြီးတို့ယောဂီများအကောင်းကြီးတယ်ပြောလို့ကမ္မဋ္ဌာန်းဆရာကလက်ခံလို့ရတာမဟုတ်ဘူးအဲဒီမှာတကယ်ဖြစ်နေတဲ့ပုဂ္ဂိုလ်ကဘုန်းကြီးတို့ဟိုချက်ကြီးကိုတောင်တက်တယ်ပဲအပေါ်ကိုအမြင့်ကိုတက်ရပြီဆိုတဲ့ကောဒီပုဂ္ဂိုလ်ပင်မလားမပင်မဘူးလား သင်္မာနာကြည့်တယ်ဒီမှာဝိပဿနာဉာဏ်လေးဟာလည်းပဲဒီတိုင်းဒီအကောင်းကြီးတွေကြွားတာမဟုတ်ဘူးတခါလေကောင်းလာလိုက်တခါလေကြိုးစားပြီးရှုမှလိုက်ဝေဒနာတွေနဲ့ပင်ပန်းလိုက်တခါဆက်ပြီးတော့တခါနဲ့ကြိုးစားလိုက်ကိုရောက်တဲ့ရောက်တဲ့နေရာလေးရောက်သွားလိုက်သက်တော်တခါချမ်းသာသွားလိုက်ဒီလိုသွားနေတာအဲလိုမဟုတ်ဘဲနဲ့ကိုကအကောင်းနေကြီးတဲ့ဟောမှပြီးတခါလေအကောင်းနေကြီးတဲ့တောက်လျှောက်လျှောက်ပြောနေနောက်ကြတော့ကြံရှိကုန်သွားတယ် ကုန်သွားတော့ကမ္မဋ္ဌာန်းဆရာပြောဆရာမရှိတော့အဲ့ဒီပုဂ္ဂိုလ်ကမ္မဋ္ဌာန်းဆရာနဲ့တွေ့ရသေးလားတွေ့ရတော့ကိုချောင်းပြပြီးကြောင်းပြတခါလည်းဘာသင်္นานပြောညာသင်္นานပြောနဲ့ပြန်ကြည့်ပြောဆရာမရှိတော့လို့ကိုကိုတင်ပေးတဲ့သင်္นานဆရာကလည်းဘာမှရှေ့ဆက်မတင်နိုင်တော့ဘူးနဲ့တူတယ်မသိဘူးအဲ့လိုကြီးဖြစ်တယ်အဲ့တော့ကိုဖြစ်တာနေတာကိုပြောသွားအဲ့လိုပြောသွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ကြီးစိတ်ဓာတ်ကောက်ွေတာလားချောင်းမတ်တာလား လေစိတ်ကရှောင်းမှတ်တဲ့အတွက်ကြောင့်အမှန်ကိုအမှန်တိုင်းသိရှိကိုအရှိတိုင်းအမှန်တိုင်းပြောတော့ကမ္မန်းဆရာကသူ့ကိုပြုပြင်ပေးလို့ရသွားတယ်။ဟောသူဒီလိုဖြစ်နေပြီဒီလိုလေးတိုးပြီးမှတရားတရားလေးအားကောင်းနေလို့မဟုတ်ဝိရိယတွေလွန်နေပြီဝိရိယရောအောင်လုပ်ပြီးမှအေးဝိရိယတွေအားကောင်းနေပြန်တော့လေအားကောင်းတိုင်းသိပြီးတော့လုပ်ကြရဆရာတက်တာမဟုတ်ဘူး။ဒါကြောင့်မို့ဝိရိယလေးနဲ့ဘုန်းကြီးတို့ယောဂီများသမာဓိလေးနဲ့ညီမျှအောင်တည့်ပေးရမယ်။ အဲ့လိုတည့်သေးပြီးတော့သူ့ကိုတခါလမ်းကြောင်းမှအောင်ရောက်အောင်လုပ်ပေးလိုက်လို့ရှိရင်အဲ့ဒီလေဆရာသမားပြုပြင်ပေးတဲ့အတိုင်းဆက်ပြီးကြိုးစားအားထုတ်သွားရင်တရားအသိဉာဏ်ဒူးတွေဉာဏ်ဉာဏ်ကြီးမရနိုင်ဘူးလားကဲဒီလိုမဟုတ်ဘဲနဲ့မိမိရဲ့စိတ်ဓာတ်မဖြောင့်မပြင်းတဲ့ကိုယ်ကိုထင်ကြီးစေခြင်းလားဟာသူကတရားလေးတနည်းနဲ့ဉာဏ်ဉာဏ်ကြီးတရားရသွားတာတရားလေးနာသွားရတာအဲ့လိုထင်ကြီးစေခြင်းနဲ့စိတ်ရှိနေရင်ဖြောင့်မတ်တာလားမဖြောင့်မတ်တာလား အေးလှချမှတ်တာကိုယ့်ရဲ့အမှန်တရားလေးကိုကိုယ့်ဟာကိုယ်ပဲသိအောင်လုပ်ကိုတရားရှိမှတ်တယ်ဆိုတာကိုယ့်ရဲ့ဒီယုံနာတရားတွေရဲ့အမှန်တဘာဝကိုသိအောင်ရှုတာယုံနာတရားတွေရဲ့ဘာကိုသိအောင်ရှုတာလဲအေးအမှန်တဘာဝတွေကိုသိအောင်ရှုနေတာကိုယ့်ရဲ့ခန္ဓာကိုယ်ပဲကိုကြည့်နေတာယုတ်တရားနဲ့တရားတွေကိုဘယ်လိုဖြစ်နေသလဲဆိုတာကြည့်နေတာမကောင်းရင်မကောင်းတဲ့အတိုင်းကြည့်ရမှာကောင်းလာရင်ကောင်းတဲ့အတိုင်းမသိရဘူးလား မြင်အဲ့ဒီတိုင်းသိအောင်မြင်အောင်ရှုနေတာအဲဝိပဿနာပဲအဲဒီလိုကိုယ်ကသိသိကြကြရှုလို့စိတ်တည်ခြင်းကိုသမာဓိတွေအားကောင်းပြီဆိုရင်ရုပ်တဘောနာမ်တဘောအဖြစ်ဖြစ်တဘောအားလုံးဉာဏ်နဲ့ကိုယ်တိုင်မတွေ့နိုင်ဘူးလားကိုယ်တိုင်တွေ့နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများနံပါတ်3ပြည့်စုံရမယ်တရားကစိတ်ကရှောင်မရမှာလားကောက်ပွေရမှာလားငယ်စိတ်ကရှောင်မရမှာအဲဒီလိုစိတ်ကရှောင်ကြောင်းမှတ်မှတ်ကလေးနဲ့ ဆရာသမားညွှန်ပြတဲ့အတိုင်းသာလိုက်နာပြီးတော့ရိုးရိုးတည်တည်ကြိုးစားသွားရင်တရားနှင်းနေရမှာလားမြန်မြန်ရမှာလားအဲဒီလိုမဟုတ်ဘဲနဲ့ဆလန်းလေးတွေနဲ့ကျူးရှင်ဆရာနဲ့ကိုဟာသွားပြီးတော့လေ့လာသင်ကြားပြီးတော့သာရှောင်နေလို့ရှိရင်တရားမြန်မြန်တွေ့ပါမလားကိစ္စလိုက်ကိုမာဖြစ်တာချင်းရှားစွာပြောတာဖြောင့်တည်မည် ကိုမာဖြစ်တာထင်ရှားစွာပြောတာဖြောင့်ပြီးဆို တရားအားထုတ်သူမှာပြည့်စုံရမယ်တရား၅ပါးတွေကခုဘယ်နှပါးပြီးသွားပြီလဲ၃ပါးပြီးသွားပြီနောက်၄နံပါတ်မြောက်ကိုတော့နောက်ရက်မှာဆက်ပြီးနားရအောင်နော်ဒီနေ့ဒီနေ့ရတဲ့တရားလေးပြီးတတ်လိုက်ကြအောင်ဆိုအတ္တတော်ဟောတိအမာယဝိယတ္တဗုဒ္ဓအတ္တနာအဝိကတ္တသာတရိဝဝေယုတုဝသဗ္ဗမစာရိတုအာတတောကောက်ကျင်လင်းမှုမရှိသည်အမာယာဝိလက်ပတ်ခြင်းမရှိသည်ဟောတိဖြစ်၏ သတ္တရိဝမြတ်စွာဘုရား၌၎င်းသတ္တရိဝမိမိတရားဘာဝနာတွေကိုအားထုတ်ဖို့အားထုတ်နည်းတွေကို သင်ကြားညွှန်ပြနေတဲ့ဆရာသမား၌၎င်းဝိညုတဝါတိကျမ်းလိမ္မာကြကုန်သောသဗ္ဗမဟာရိသူဝါမိမိနဲ့အတူတရင်သုံးဖို့တရင်သုံးပဲတရားအားထုတ်ဖို့အားထုတ်ပဲတရားနာဖို့နာဘက်တို့အပေါ်၌တော်၎င်းအတ္တနာမိမိကိုယ်ကိုယထာဘူတံဟုတ်တိုင်းမှစွာ အဝေကတာခြင်းစွာပြုတတ်သည်ဟောဒီဖြစ်ပါသည်ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြည်သည်ဘဝသာကောင်းစွာမသွေဟောကြားတော်မူခဲ့ပါသည်တည်း